နာရှင်လူယောဂီပုဂ္ဂိုလ်တွေရောဒါနာရိတ်တာနဲ့ပတ်သက်ပြီးတော့သောက်ပသူတန်းပူဇော်နေကြတဲ့ပုဂ္ဂိုလ်တွေရောဘာလို့ဥရတဲ့ခြင်းရင်ကျော်တဲ့ခြင်းဒါပြီးတော့ပြီးတော့ကြောညက်တာပဲอืมခဏခဏပူဇော်ကြောညက်တယ်အဲဒါပူဇော်ကြောတိုင်းပူဇော်ကြောတိုင်းနဲ့ထိုက်တဲ့လောက် ဩဝါဒပေးတဲ့အနေနဲ့တရားလေးပါလေဟောပြောတော့နေတာပါပဲ။ဒါပေမဲ့လို့ဒီနိုင်ရတော့အချင်းချင်းပဲသူမြတ်ပြောတရားအထုတဲ့ပုဂ္ဂိုလ်တွေခဏခဏတရားနာနေရတယ်အချိန်ကြီးကုန်တယ်။ဒါကအကျိုးပဲ။မြတ်စွာဘုရားဤသာသနာ့ရဲ့ခြင်းမှာမြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်ကိုလိုလိုလားလားနဲ့ လိုက်နာပြီးကျင့်သုံးနေရင်အဲဒါအကောင်းဆုံးပဲဘုရားကိုယ်တော်တိုင်ကဆင်းရဲခသိငြိမ်းအောင်လို့ကိုယ်တိုင်ကျင့်လာပြီးတော့အဲဒီကျင့်မှုကျင့်နည်းတွေကိုဟောထားတယ်အဲဒီတရားတွေကိုလိုလားပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေကဘုရားတော်နဲ့အညီကောင်းကျိုးတွေရတာဘုပဲဓမ္မကာမောဘောဟောတိ သမာကာမောတရားကိုလိုလားသောပုဂ္ဂိုလ်သည်ဘဝဘဝတော်ကြီးပွားသည်ဟောသည်ဖြစ်၏။တရားကိုလို့ရှိရင်ကြီးပွားတယ်။ဘာတရားတွေလုံးတယ်။သီလတရား၊သမာဓိတရား၊ပညာတရားဟောစာပြဟောကြားတာဒီလိုအားဖြင့်သီလသမာဓိပညာဒီကုသိုလ်တရားတွေပါပဲ။အဲဒီတရားတွေလိုလားပြီးတော့သီလလည်းပဲပြည့်စုံအထုပ်လူပုဂ္ဂိုလ်ရေဆို၅ပါးသီလဆိုရင်ပြည့်စုံနေတာပါပဲ။ ဒါပေမဲ့တော့ကြောင်းမြင်တဲ့ခါကလာဥပုံနေတော့နေဦးနေမြတော့အဲဒီလိုခါကလာ7ပါးဒီလာလဲဆောက်တည်ပြီးတော့ကျင့်သုံးရအခုလိုတရားထုတ်နေတဲ့ခါကလာကျတော့စာရေးတော်ရည်ဒီနဲ့ဆုခွေးနေပြီဆိုလို့7ပါးဒီလာဆောက်တည်ပြီးကျင့်သုံးမှုရဘုန်းကြီးကထင်ကြထားပါတယ်မှန်တော့၅ပါးဒီလာနဲ့ဆောက်တည်ပြီးကျင့်ရင်လည်းဖြစ်တော့ဖြစ်ပါတယ်ဒါပေမဲ့လို့ဉာဏ်နေတာတွေစနေနေ အဲ့ဒါအလုပ်တွေပိုးနေတယ်ဆိုတော့ဘုရားအထုတာတွေအလုပ်ပြက်အဲ့ဒါမပြက်အောင်ဒီစိတ်ထဲကလည်းဒီလိုမျိုးနဲ့အောင်ပြောင်းစေပါသေးတယ်အောက်ကြည့်ပြီးတော့ဘုရားအထုပဲမြင်ကြတာပါအဲ့ဒီတိုင်းအောက်ကြည့်ပြီးတော့ကုညာအဲ့ဒါဒီပုဂ္ဂိုလ်တွေအတွက်သီလအချင်းညာနေတော့သူပြောကြမလို့ညာနေကတော့ညာတော့အချင်းသီလသမာဓိပညာဆိုင်ရာတရားတွေ ဆရာဓမ္မကအဆုံးမဩဝါဒရခဲ့ပြီးတွေများပါလေစာဥကျမ်းကနေကြည့်ပြီးတော့လည်းအဆုံးမဩဝါဒတွေရတာများပါလေအဲဒီတော့ညာဗီဒတွေရှင်းမှုရအထူးပြောကြမလို့ပါသမာဓိဆိုတာကတော့ဗုဒ္ဓမဂ္ဂိကစပြီးတော့သမာဓိဖြစ်ပေါ်ရတဲ့အရှင်ပြေပါလေဒါလည်းဘုရားခဏခဏဟောတယ်ဘုရားရှိခိုးရင်ဒီကိုယ်ရင်ဘုရားလည်းပြင်းနေတာပဲဘုရားကို အဲဒီပြင်လည်းသမထဘာဝနာတွေရှိပါတယ်ဒါတွေတတ်နိုင်နေအထုကိုပါပညာကတော့ဝိပဿနာပညာတဲ့ဒါကတော့ဝိပဿနာရှိရဝိပဿနာရှိတာဘုရားကိုယ်တော်တိုင်းဘုရားပြည့်အောင်လို့အားထုတ်ခဲ့ခြင်းခါကာလတုန်းကဥပါဒနာခန္ဓာ၅ပါးဆိုရုံနာလည်းဖြစ်ချင်းဖြစ်ချင်းကိုသိအောင်ရှုပြီးတော့ဘုရားဖြစ်တော်မူလာတာကိုအဲဒီနည်းနဲ့ဘုန်းကြီးကဟောပြောနေတာပါပဲဒီက လာပြီးအားထုတ်ကြတဲ့ယဟန်ပုဂ္ဂိုလ်တွေရောလူပုဂ္ဂိုလ်တွေရောအဲ့ဒီတိုင်းပဲကျင့်ကြတာပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်လာတဲ့ယုံနာတွေကိုမှန်နဲ့သိအောင်အဓိပ္ပာယ်မှာလာတဲ့ဒေနာတော်တိုင်းအမှတ်တတိနဲ့ယူမှပြီးတော့သိနေကြအဲ့ဒါဟာပညာတရားတွေကိုသုသာအားလုံးနေတာပဲပြည့်ပြည့်စုံစုံအားထုတ်နိုင်လို့ရှိရင် အမှန်တရားကျေးဇူးများပါတယ်အဲပြည့်စုံပြည့်စုံတယ်လားပြည့်စုံအောင်ပြုဆရအားထုတ်ကြအားလည်းထုတ်ကြပါလေအခုနေခါကာလမှာသမာဓိတရားထုတ်တဲ့ပုဂ္ဂိုလ်တွေအမှန်တရားတိုးတဲ့ကြီးပွားနေတော့နဝန္တာပြေကောင်းပါတော့ရှင်းတယ်မှဆိုလို့ရှိရင်ဘုန်းကြီးငယ်ငယ်ကဆိုဒီလိုတရားထုတ်ရတဲ့ပုဂ္ဂိုလ်အတော့နည်းတယ်အားထုတ်မှမတဲမပြီးဘုန်းကြီးတို့ညကြပေးတဲ့ မင်းဝန်စီရဆရာတော်ဘုရားကြီးတရားတွေသင်ပြနေတယ်ဘုရားမအထုတဲ့ဘုရားသိမရှိပါဘူးနည်းနည်းလေးပါများဘူးဟွန်းဘုန်းကြီးကပထမသွားပြီးတရားတော်တရားတော်ကလည်းအဲညာနဲ့ဆိုရင်ဘုန်းကြီးနဲ့ဒုပါဒရာတပါးသိရင်လည်းအဲဒီမှာရောက်ပြီးအထုနာတပါးဒါပဲရှိရင်သုံးပါးလူပုဂ္ဂိုလ်တွေကလည်းပြောပါတော့မရှိပါဘူးအမြောက်ဆုံးတော့ပဲရှိရင်ဒူပါဘာမှမရဘူး အခုဆိုတော့တရားထုတ်တဲ့ပုဂ္ဂိုလ်သိညာတာရဟန်းပုဂ္ဂိုလ်ကြီးလည်းအားရကြသိကောင်းတာပဲဟုတ်မှာသံဃာသာသနာ့ဓမ္မသာတိအားထုတ်ကြတာအားထုတ်တဲ့ပုဂ္ဂိုလ်တွေသာမန်ပုဂ္ဂိုလ်မဟုတ်ဘူးရဟန်းပုဂ္ဂိုလ်တွေကသာဝေကျမ်းကဘုသူဒ္ဓနဲ့လည်းပြည့်စုံတဲ့ပုဂ္ဂိုလ်အရွယ်အချင်းနဲ့ငငယ်တွေမဟုတ်ဘူးအတော်ကြီးတဲ့ပုဂ္ဂိုလ်တွေပဲခွန်ကြီးနဲ့နည်းနည်းတော့ပဲကွာတယ်အဲ့ဒီသိမကွာတာဘူး3 4 5 6နှစ်အဲတော့ အဲဒါတော့ကွာတဲ့ပုဂ္ဂိုလ်တွေလည်းရောက်လာကြတယ်မလားပြောပါလေဆရာကတော့အာထုကြတယ်လူပုဂ္ဂိုလ်တွေကလည်းမျိုးသားတွေမျိုးသမီးတွေကြိုးစားပြီးတော့အာထုကြမျိုးသမီးတွေကတော့အရေးအတွက်တော့ပို့ပြီးတော့များပါအဲဒါကြီးကရသဗျာမြင်ကြဆုံးမတဲ့အတိုင်းရတော်ကိုလိုလားပြီးတော့အာထုကြတာပဲအဲဒီလိုအာထုတဲ့ပုဂ္ဂိုလ်တွေကျိုးဆိုတာအာထုနိုင်အောင်လို့သတ်ဆိုင်ရာဖြစ်တဲ့ သာဓမ္မတွေကလည်း၆ပါးလူသားနေကြတယ်ဒီမှာဘုရားသာသနာတော်ကအဖွဲ့သင်္ဃာကနေပြီးတော့လည်းဒီရဆန်းရတဲ့ဆိုတော့ကသင်ရဒီတည်းဒီဖွာနေပြီးတော့လည်းနေကျွေးကြည့်ရမသာအားရကြကောင်းပါလားဘုရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့ဒီဥစ္စာအားထုတ်ကြကိုယ်တိုင်အားထုတ်ပြီးတော့မိဘတွေကသာသမီတွေအားထုတ်ဖို့တိုက်တွန်းပေးတာရှိတဲ့သာသမီတွေကလည်းမိဘတွေသာယာပုဂ္ဂိုလ်တွေတိုက်တွန်းပေးတာရှိရင်မနာကောင်းပါလေအဲဒါတွေက မြတ်စွာဘုရားအလိုတော်ကြကျင့်သုံးတာလေတဲ့ဓမ္မကာမောတရားကိုလိုလားပြီးတော့ဘုရားလိုတော်အတိုင်းတရားကိုကျင့်တာဘဝဘဝတော့ကြီးပွားတယ်ခုမျက်မှောက်မှာလည်းပဲဘုရားအပဲကျင်းလို့ကောင်းကျိုးတွေလည်းရတာပါရဲ့ဓမ္မရည်တွေပါလည်းရတာပါရဲ့နောင်တမယဘဝတွေမှာလည်းနိဗ္ဗာန်မြောက်သေးတာမှကောင်းမြတ်တဲ့ဘဝတွေရောက်ပြီးတော့ကောင်းသောဆန္ဒတွေသွားနေပါရဲ့ အဲနောက်ဆုံးကြလို့ရှိရင်အရိယာမဖို့ရရောက်ပြီးဆင်းခါပြင်းနေနေပါရောက်ပါမယ်။ဒါကြောင့်အဲဒီမြတ်စွာဘုရားအလိုတော်ကြသီလသမာဓိပညာတရားတွေကိုရှင်းရလဲရှင်းခဲ့ကြပြီးအထုခဲ့ကြပြီ။အထူးအားဖြင့်ဒီမှာအဆုံးဝိပဿနာပညာတရားတွေကိုသူစားအထုနေကြ။အဲနောက်လည်းရိုးရိုးစားစားပဲ စိတ်ပါလဲပါနဲ့ကြိုးစားအထုတ်ကြဖို့လို့ဘုရားထမှန်ပြီးတော့ပရိသေးပါလေအဲဒီပရိသေးတဲ့အတိုင်းကြိုးစားအထုတ်နိုင်ရတဲ့ဖြစ်နေနေလို့ဆရာတော်လောကီလောကုတ်ကြီးအကောင်းကြီးဆန္ဒမင်္ဂလာအပေါင်းနဲ့ပြည့်စုံပြီးအပြင်ဉာဏ်ထားတဲ့ဉာဏ်ဆိုတဲ့နိဗ္ဗာန်ဆန္ဒလို့မြင်မြန်စွာရောက်ကြပါစေ။